အကျဉ်းသူဟာတထောင်တက်ဖြင့်မိမိကိုစစ်ပြုလာသူရန်ပြုလာသူကိုမိမိကလည်းတထောင်တက်ဖြင့်ပြန်၍ပြန်တက်၍နိုင်ရ၏ထိုသူကိုအောင်ပွဲရသူကိုမခေါ်နိုင်ဘူး မိမိတို့ဘဝတစ်ထောင်သက်ကြီးနဲ့ရံပြုလာကြတယ်စစ်ပြုလာကြတယ်မိမိကလည်းပဲဒီကမိမိရဲ့တစ်ထောင်တက်နဲ့ကြံပြီးတော့တိုက်အဲဒီလိုတိုက်နိုင်လာတဲ့ပုဂ္ဂိုလ်ကိုအောင်ပွဲရပြီလို့ခေါ်ဘူးမိမိစိတ်ကိုမိမိအောင်နိုင်သူကိုယ်သာလျှင် ဒီစစ်ပွဲမှာအလွန်မြတ်သောအောင်ပွဲရသူလို့မဖျားဟောတယ်။မိမိစိတ်ကိုအောင်နိုင်တဲ့ပုဂ္ဂိုလ်မှာအောင်ပွဲရသူမိမိစိတ်ကိုအောင်တဲ့ပုဂ္ဂိုလ်ဟာပါရတဲ့သူလေမိမိကိုတထောင်တက်နဲ့လာပြီးတော့ရန်ပြုတဲ့ပုဂ္ဂိုလ်ကိုမိမိကလည်းပြန်ပြီးဒီတထောင်တက်နဲ့ပြန်တိုက်လို့အောင်ပေမဲ့အဲ့ဒီပုဂ္ဂိုလ်ကိုအောင်ပွဲရသူလို့မဟုတ်ဘူး မိမိစိတ်ကိုယ်သာအောင်နိုင်တဲ့ပုဂ္ဂိုလ်ကိုအောင်ဝင်ရသူလို့မှဘုရားဟော၏။ဒါဆိုဘုရားပတိနေဘောဓနာမင်းကြီးကိုမြတ်စွာဘုရားပြုံးတာ။ကာရမပတိနေဘောဓနာမင်းကြီးဟာနေဆုံးနေပြားသဘုံတကားလေးထပ်ကြောင်းတောင်းကျမ်းပြီးတော့နေတဲ့အတွက်ကြောင့်သဘုံတကားလေးကိုသွားရောက်နှိမ်နေတာ။ အဲဒီလိုသွားရောက်နေရင်းတဲ့အခါမှာသဘုံတရားတွေကိုအားလုံးအောင်မြင်ခဲ့တယ်။အောင်မြင်လို့ပြန်လာတဲ့အခါမိမိရဲ့နန်းတော်ကိုအရင်မဝင်မြတ်စွာဘုရားတန်တော်ဒီပတိနေဒီကောသနာမင်းကြီးဟာမြတ်စွာဘုရားကိုအင်မတန်ကြည်ညိုကြည်ညိုတဲ့အတွက်ကြောင့်မိမိ အပြင်ကပြန်လာပြီဆိုရင်လည်းနန်းတော်ကိုအရင်မဝင်ဘူးမြတ်စွာဘုရားထံဝင်ပြီးတော့ကြောပြီးတော့မှမိမိနန်းတော်ကိုဝင်လို့ရှိတယ်ခုလည်းပဲသိတယ်အဲ့ဒီလိုမြတ်စွာဘုရားထံဝင်တဲ့အခါကျတော့မြတ်စွာဘုရားတရားဟောနေတယ်အဲ့ဒီလိုမြတ်စွာဘုရားပြိဿတွေကိုတရားဟောနေတဲ့အတွက်ကြောင့်သူဟာအပြင်မှာမဖြစ်တတ်မိမိရဲ့တတ်တဲ့စပါ

ပြီးတော့အဲဒီတရားတရားတွေဖြစ်နေတာဘုရားကြီးတရားတရားတွေဖြစ်နေအဲဒီလိုတရားတရားတွေဖြစ်နေတော့လူကျင်တန်းခြင်းပေးခြင်းကမ်းခြင်းဒါပေမဲ့တို့မှာလူတွေအားလည်းပါရှိဇနီးမောင်နှံနှစ်ယောက်ပေါင်းမှခြုံတယ်တစ်ထည်ပဲရှိတယ်ဒီခြုံတယ်လေးခြုံပြီးတော့အပြင်ကိုထွက်ကြရတယ်ဒါတွေတော့တစ်ထည်ရဲ့ရှိတဲ့အတွက်ကြောင့်နှစ်ယောက် တပြိုင်နက်မထွက်နိုင်ညံမှန်းချိန်ခါကာလမှာဘုံနာကြီးကဒီချုံရွယ်လေးချုံထွက်နေ့ချိန်ထွက်တဲ့အခါကာလကြတော့ဇနီးဘုံလေးမကြီးကဒီချုံရွယ်လေးချုံထွက်နှစ်ယောက်ပေါင်းမှချုံတယ်ဆိုတဲ့ထဲလေတစ်ထဲလေးပဲရှိရပါရှိအဲဒီလိုဆိုတော့ မိမိတို့မှာအိုဆိုလို့ဘာမှလူစရာပေးစရာမရှိဘူးဒီချုံတဲ့တစ်ထည်ပဲရှိတယ်ဒီချုံတဲ့ကလည်းနှစ်ယောက်ပေါင်းမှတစ်ထည်ပဲရှိတယ်အဲဒီလိုတစ်ထည်ပဲရှိတဲ့အတွက်ကြောင့်သူဟာဗလာတရားရဲ့လူချင်းတဲ့စိတ်တွေဖြစ်တယ်မရှိလို့မလူမလူလို့မရှိဒီဘဝမှာဒီနောက်တော့အဝတ်အထည်ရှားပါပြီးတော့နေတာငါအတိတ်ဘဝကမလူတမ်းနေလို့ ဒါကြောင့်မို့ငါဒီခြုံတယ်လေးငါသူတော့မယ်လို့စိတ်ကဖြစ်လာတယ်အဲဒီလိုသူမယ်လို့တရားတရားကဖြစ်လိုက်ပြန်ဟိုကမစ္ဆေရာကနောက်ကဖြစ်ကြတယ်ဟဲ့ပါမင်းတားလှူလိုက်ရင်မင်းတို့ဘယ်လိုလုပ်မလဲနှစ်ယောက်စလုံးအိမ်ထဲမှာခုတ်နေရတော့မှာပေါ့ဘယ်မှထွက်ကြမရှိနှစ်ယောက်ပေါင်းမှဒီတစ်ထည်လေးရှိတယ်အဲတော့ဒီထည်လေးခြုံပြီးတယောက်တည်းဆွဲနေရတာမင်းဒီထည်မရှိရင်နှစ်ယောက်စလုံးအပြင်တောင်ထွက်လို့မရတော့ ဘယ်ဖြစ်မလဲနောက်ကမေတ္တရားကခါရတားလိုက်ပြန်အဲဒီမှာမြတ်စွာဘုရားကလည်းတရားတွေကိုခါရဟောသူကလည်းတရားတရားတွေဖြစ်ပြီးလူကျင်တဲ့စိတ်ဖြစ်အဲဒီမှာဟိုဘာပဲဖြစ်ဖြစ်ငါသူတော့မင်းကိုစိတ်ကဆုံးဖြတ်လိုက်နောက်ကမေတ္တရားကဖြစ်လိုက်ပြက်သွားလိုက်လူမယ်လို့စိတ်ကူလိုက်မေတ္တရားကဖြစ်လိုက်ပြက်သွားလိုက်အဲဒီမှာညင်၃00ကလပ်ပါတော့မြတ်စွာဘုရားလည်းတရားလုံးတရားဟောနေတာ အဲဒီမှာည300ကာလပါလုံးမယ်တခါတရားတရားနဲ့မိစေရနဲ့ဒီဧကတာရကပုံနာကြီးတိုက်ပွဲဝင်နေလိုက်တာအဲဒီမှာနောက်ဆုံးကြတော့မှကဲဘာပဲဖြစ်ဖြစ်မရှိလို့လည်းနေတော့တုံးလုံးမရနေရအဲတော့ငါတူမယ်ဆိုပြီးတော့ဆုံးဖြတ်ပြီးတော့ခြုံထားတဲ့ခြုံတယ်ကိုတခါနဲ့ဆွတ်ဖြုတ်ပြီးခောက်ပလိုက်တယ် အဲဒီမှာခောက်ပြီးချက်ချင်းပဲမြတ်စွာဘုရားတရားဟောနေတဲ့နေရာရှင်ရင်သွားချပြီးတော့အဲဒီမှာမြတ်စွာဘုရားကိုလှူတာတရားကနိုင်လာလားမေတ္တာကနိုင်သွားလားနော်အဲဒီမှာသူ့ရဲ့တိုက်ပွဲတရားလုံးတိုက်ပွဲတွေဆင်ပြီးတော့အဲဒီမှာမေတ္တာကိုအနိုင်ရဒီမေတ္တာဆိုတော့မကောင်းတဲ့စိတ်ကိုအနိုင်ရပြီးတော့တခါနဲ့တရားစိတ်နဲ့ဘုရားရှင်ကိုလှူလိုက်တာလှူပြီးတဲ့အခါကျတော့မှသူဟာ အဲ့ဒီနေရာကနေပြီးတော့ဇိတံမေအောင်ဒီဇိတံမေအောင်ဝီဆိုပြီးတော့အဲ့မှာဟောတာအောင်ပြီဆိုတဲ့သူ့ရဲ့အတန်ကြီးဟာတစ်ခါဘဝတည်ရသွားအောင်ခါအတန်ကြီးဟာကျင်းပြီးရှင်းထွက်သွားအဲ့ဒီမှာပြင်ဘက်ကတရားပွဲပြီးစောင့်နေတဲ့ပတိနေတိကောသလမင်းကြီးဒါဘုဒ္ဓကတည်းကဘာကိုအောင်လာလဲ တကယ်တော့အောင်တဲ့ပုဂ္ဂိုလ်ကငါပဲငါထပ်ကြွတောင်းကြံပူကနေတဲ့တပုံးလေးကိုငါအောင်မြင်လာခဲ့တယ်။အောင်မြင်သူဟာငါပဲ။အောင်တယ်ဆိုတာဘာတူလဲ။အဲ့ဒီကြတော့မှစုံစမ်းတော့ဧကတရကပုံနာ။ဒါနဲ့ဧကတရကပုံနာကြီးကိုခေါ်ပြီးနေပါအောင်သင်ကဘုသူ့ကိုအောင်လာ။ကျွန်ုပ်ကအတွင်းညာဖြစ်တဲ့မိစေရာစိတ်ကိုအောင်လာ။ဘုရားနဲ့ငါကအခုရန်သူတွေကိုငါအောင်လာခဲ့တယ်။ အဲ့ဒီမှာသူကအောင်မယ်ငါကအောင်မယ်အောင်မယ်သူကငါပဲသူပဲဖြစ်နေတဲ့အချိန်မှာကင်းမြတ်စွာဘုရားတန်တော်ရှောင်းနေပြီအဲ့ဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးထံမှာနှစ်ယောက်လုံးဝင်လာပြီးရှောက်ကြတဲ့အခါကျတော့မြတ်စွာဘုရားကတထောင်တန်းနဲ့ရံပြုလာသူကိုမိမိကတထောင်တန်းနဲ့ပြန်တိုက်လို့အောင်နိုင်ပေမဲ့အဲ့ဒီပုဂ္ဂိုလ်ကိုအောင်နိုင်သူလို့ငါဘုရားမဟောဘူး မိမိစိတ်ကိုအောင်နိုင်သူကိုသာအောင်မြတ်သောအောင်မြင်သူလို့ငါဗျာဟောတယ်အောင်နိုင်သူလို့ဟောတယ်မြတ်စွာဘုရားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကနေ့ဟောဒီစိတ်ကလေးနဲ့တိုက်ပွဲဝင်နေကြတာဘုန်းကြီးတို့ယောဂီများဒီစိတ်ကိုမိမိတို့မနိုင်သမျှတော့မိမိတို့ကအောင်မြင်သူမဖြစ်နိုင်ဘူးအခုဒီစိတ်တွေက မကောင်းစိတ်တွေဝင်လိုက်၊ဟိုစိတ်တွေဝင်လိုက်၊လောဘစိတ်တွေဝင်လိုက်၊ဒေါသစိတ်တွေဝင်လိုက်၊မောဟစိတ်တွေဝင်လိုက်၊မာနစိတ်တွေဝင်လိုက်တခါတည်းမကောင်းစိတ်တွေဝင်နေတာဒီစိတ်တွေကိုမိမိတို့ကအောင်မြင်ရမှာအဲ့ဒီစိတ်ကိုအောင်မြင်ပြီဆိုရင်ကတော့မိမိဟာအောင်နိုင်သူလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်စိတ်တလုံးနိုင်ရင်အာလုံးပိုင်တယ်။စိတ်တလုံးနိုင်ရင်ဘာပိုင်လဲ။ အားလုံးကိုဘုန်းကြီးတို့ယောဂီများပိုင်တယ်စိတ်ကလေးကိုပဲနိုင်ဖို့ရည်ကြီးတယ်ခုတရားအားထုတ်နေတာဒီစိတ်ကလေးနိုင်ဖို့ပဲဘယ်စိတ်ကိုနိုင်ဖို့လဲဒီစိတ်ကလေးကိုအနိုင်ရဖို့ပဲအခုဒီစိတ်နဲ့ဒီမိမိတို့ကအရှုံးပေးနေရဒိတာလာကျင်တာလေဘသူကလာကျင်တာလဲစိတ်ကအခုဒီမှာတရားမှတ်လို့မရဘူးပြန်ရင်းနေဆိုတာလည်းဘသူကလဲစိတ်ကဒီစိတ်ကိုနိုင်အောင်လုပ်ဒါပဲ ကိုစိတ်ပဲလိုလိုက်နေကြတာမိမိတို့ကစိတ်အလိုပဲလိုက်နေကြစိတ်ရဲ့အလိုဆန္ဒတိုင်းလိုက်ပြီးတော့လုပ်ပေးနေကြစိတ်ရဲ့အလိုဆန္ဒတိုင်းလိုက်လုပ်နေကြအခုဒီဒီစိတ်ကလေးကိုမိမိတို့ကနိုင်နေဆိုရင်အလုံးပိုင်တယ်ဒီစိတ်ကလေးဟာဘုန်းကြီးတို့ယောဂီများရိုင်းပြီးမိုက်ပြီးဆိုရင်လည်းဒီစိတ်ကဟိုးအဝေစီရှိအောင်ဆွဲပြီးတော့မချနိုင်ဘူးလားချနိုင်တယ်ဒီစိတ်ကလေးရိုင်းနေဆိုရင်ဝေစီရှိအောင်ဆွဲချတော့နိုင်တယ် ဟောဒီစိတ်ကလေးလိမ်မာပြီဆိုရင်လည်းနိဗ္ဗာန်ရှိအောင်မပို့နိုင်ဘူးလားနိဗ္ဗာန်ရှိအောင်ဒီစိတ်လေးကပို့ပေးနိုင်ဒါကြောင့်အရေးကြီးဆုံးဟာဒီစိတ်ကလေးကိုအောင်နိုင်ဖို့အရေးမကြီးဘူးလားနော်ဒီဒီနေ့ဘုန်းကြီးတို့ယောဂီများကာယဝိရာစိတ်ဓမ္မဆိုတဲ့ဒီပဋိပ္ပံတရား၄ပါးကိုရှုနေတယ်ဆိုတာဒီစိတ်ကလေးကိုနိုင်အောင်ရှုနေကြတာဒီစိတ်ကလေးကိုနိုင်မှဒီစိတ်ကလေးထားရနေမှ မိမိချမ်းသာမှာဒီစိတ်လေးကကိုထားရနေရကိုမနေဘူးဆိုရင်မှမချမ်းသာဒီတော့ဒီစိတ်ကလေးနိုင်ဖို့ဆိုရင်လည်းကိုကိုကိုတတိလေးပြီးတော့ကြိုးစားဖို့မလိုဘူးလားကိုကိုကိုပြန်ပြန်ပြီးဆုံးမပြီးတော့ကြိုးစားဖို့မလိုဘူးလားကိုကိုကိုပြန်တတိလေးပါကိုကိုကိုဆုံးမပါ ယောဂီတို့ကိုဘုန်းကြီးတတိပေးနေတာဖြင့်မိမိကိုယ်ကိုမိမိတတိပေးတာကပူထိရောက်ပါလေ။ယောဂီတို့ကိုဘုန်းကြီးကအကြောင်းအရာလေးတွေအပြစ်ကလေးတွေပြပြပြီးဆုံးမနေတာဖြင့်မိမိကိုယ်ကိုမိမိပြန်ပြန်ပြီးတော့ဆုံးမတာကပူပြီးတော့ထိရောက်ပါလေဘုရားယောဂီများ။အဲဒီမှာဒါကြောင့်မို့ဘုန်းကြီးတို့မိမိကိုယ်ကိုပဲမိမိဆုံးမပါမိမိကိုယ်ကိုပဲမိမိပြစ်တင်တာမိမိကိုယ်ကိုပဲမိမိတတိပေးတာ အဲဒီလိုတတိပိစိတ်တွေဆုံးမပြီးတော့ကြိုးစားသွားရင်ဘုန်းကြီးတို့ယုံညာဒီစိတ်ကလေးကိုအလိုရှိတယ်လို့အလိုရှိတာထားပြီးစိတ်ကလေးကိုနိုင်ပါလိမ့်အဲဒီစိတ်ကလေးနိုင်ပြီဆိုရင်ကတော့ဖြင့်ဆင်းရဲတွေကုံကုံငြိမ်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်တွေ့နိုင်ပါလိမ့်ဒါကြောင့်မြတ်စွာဘုရားကအတ္တနာဆိုရရဌာနံပတိမံသေသအတ္တနာသောအတ္တဘုံသောတတိမဒုက္ခံဘိက္ခုဝိဟာဟိတိ ဘေကဝေယံတော်များဥจิตတံတို့ယောဘိကုအကျဉ်ယဟံဒီဝါယောဂီပုဂ္ဂိုလ်သည်အတဏမိမိသိပင်အတဏမိမိကိုယ်ကိုစောရယံပြစ်တင်ဆုံးမ၍မိမိကိုယ်ကိုမိမိပြစ်တင်မှာသူတရားအားထုတ်တယ်တရားထုတ်တဲ့အခါမှာစိတ်တည်ငြိမ်မှုမရအဲဒီလိုစိတ်တည်ငြိမ်မှုမရတာဘု து ကြောင့်လဲဆိုရင်မိမိကြောင့်ပဲ ကိုယ့်ဘက်ကအတန်ကြောင့်စူးနေလို့အတန်ကြီးစူးနေလို့တမာရီမရတာမှတ်လို့မရတာကိုယ့်ဘက်ကစကားပြောနေလို့မိမိတမာရီမရတာမှတ်လို့မရတာဘယ်သူမှအပြစ်တွေပြောမချင်မိမိကိုယ်ကိုယ်ပဲမိမိပြန်ပြီးပြစ်တယ်မိမိဒီမှာစိတ်လေးကိုဒီပေါ်မှာအားစိုက်ပြီးတော့မရှိနိုင်တဲ့အတွက်ကြောင့်ဒီစိတ်တည်ခြင်းကိုတမာရီမရသေးတာဘာမှဘေးကပုဂ္ဂိုလ်စကားပြောနေလို့ဖြစ်ဖြစ်ဘေးကပုဂ္ဂိုလ်ရဲ့အတန်ကြီးကြောင့်ဖြစ်ဖြစ်ဆိုတာဒါတွေကမိမိဘေးကိုပုံချတယ် ဒါကြောင့်အတ္တနာမိမိပြည်ရင်အတ္တနာမိမိကိုယ်ကိုသောရယံဖြစ်တင်ဆုံးမ၍အတ္တနာမိမိသည်အတ္တနာမိမိကိုယ်ကိုပฏิမှန်သေချာစုံစမ်းဆင်ခြင်ကုန်ရ၏မိမိကိုယ်ကိုမိမိဘာကြောင့်တမာရီမရတာလဲဘာကြောင့်ရှုမှတ်လို့မရတာလဲဘာကြောင့်သိခြင်းခြင်းကိုမရတာလဲကိုယ့်ကိုယ်ကိုစုံစမ်းကြည့်ကိုယ့်ကကိုယ်လေ့လာကြည့်မိမိအနှက်တွေကျင်းနေလို့လား ကိုယ်စိတ်အင်္ဂါဟောရောက်ပြီးရောက်ကိုတွေ့ဒီတွေ့ကိုကြံဒီကြံနဲ့ကြံဒီစဉ်းစားနေလို့လားဓမ္မမုံမိမိဟာမိမိရဲ့မျက်စိမလုံခြုံတဲ့ကြောင့်ဟိုတောင်းတောင်းတော့မျိုးပြီးရှောက်ကြည့်နေလို့လားဓမ္မမုံရောက်တဲ့များတွေ့တဲ့များပုဂ္ဂိုလ်ရင်းနဲ့ငါစကားပြောနေလို့လားအခုလိုအာယုံမသိနေပြီးအောင်မမှတ်နိုင်တာဟာငါဘာကြောင့်လဲကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ကြည့်ပါကိုယ့်ကိုယ်ကိုသုံးသပ်ကြည့်ပါ ငါဆောင်မှန်နေတဲ့အခါဘယ်လိုနေသလဲဓမ္မယုံရောက်တဲ့အခါကျတော့ဘယ်လိုနေသလဲမိမိရှုမှတ်မှုတတိဥသိတဲ့စိတ်ကလေးနဲ့အမြဲတမ်းရှုမှတ်နေသလားသို့မဟုတ်အမြဲတမ်းတွေးနေသလားအမြဲတမ်းစဉ်းစားနေသလားသို့မဟုတ်အမြဲတမ်းအိတ်လိုက်ပြီးတော့နေသလားကိုယ့်ကိုယ်ကိုပြန်ပြီးတော့စူးစမ်းသိနေကြည့်ပါလားအတ္တနာမိမိဒီအတ္တနာမိမိကိုယ်ကိုပฏิမံသေကစူးစမ်းသိမြင်ကုန်ရ၏မိမိကိုယ်ကိုမိမိစူးစမ်းသိမြင် လို့ရှင်းရှင်းပြီးတော့မှမိမိကိုယ်ကိုပြန်ပြီးတော့တတိပေးပြီးတော့အထုတ်ပါဘေကုယဟံတောတွန်းထိုးတင်သည်အတ္တဘုတော်မိမိကိုယ်ကို လုံခြုံစွာစောင့်ရှောက်သည်ဖြစ်၍လုံခြုံစွာစောင့်ရှောက်တယ်ဆိုတာတတိမြဲတာလားမမြဲတာလားတတိလေးမြဲနေပြီဆိုရင်လုံခြုံအောင်စောင့်ရှောက်တယ် တတိမမြဲကိုဟိုတွေးကြည့်တွေ့ကိုကြံစီကြံဟိုစဉ်းစားကြည့်စဉ်းစားဆိုရင်အဲ့ဒီပုဂ္ဂိုလ်တတိမမြဲဘူးတောလျှောက်ရမရောက်ဘူးဒါကြောင့်သောတွန်ထိုသင်သည်အတ္တဘုဒ္ဓမိမိကိုယ်ကိုလုံခြုံစွာစောင့်ရှောက်ပြီးဖြစ်၍တတိမရှင်သောတတိရှိသည်ဖြစ်၍တတိလေးချင်းနေတယ်ဆိုတော့တတိလေးကပ်နေတာကိုပြောတာထိုင်ရင်လည်းရှုမှတ်မှုတတိလေးကပ်ပါနေတယ်ရတဲ့ချိန်မှလည်းရှုမှတ်မှုတတိလေးကပ်ပါနေတယ် သွားနေတဲ့အချိန်ခါကဏ္ဍမှနေတဲ့ခြေလမ်းတိုင်းခြေလမ်းတဲ့တတိလေးကပ်ပါနေတယ်။လျောင်းတဲ့ဣတိခြေခါကဏ္ဍမှနေတဲ့ရှုမှတ်မှုတတိလေးကပ်ပါနေတယ်။အဲလိုခြင်းနဲ့တတိလေးခြင်းနေပြီဆိုရင်ဘုန်းကြီးတို့ယောဂီများတခြားစိတ်ကြားစိတ်ကြီးဝင်နိုင်သေးရလားဗျာ။ဒါကြောင့်အတ္တကုတ်တော်မိမိကိုယ်ကိုလုံခြုံစွာစောင့်ရှောက်ပြီးဖြစ်၍တတိမှခြင်းသောတတိရှိသည်ဖြစ်၍ သဗ္ဗိရိယပတိအလုံးစုံသောဣရိယာဘုဒ္ဓံထိုင်တဲ့ဣရိယာကိုရပ်တဲ့ဣရိယာကိုသွားတဲ့ဣရိယာကိုလျှောက်တဲ့ဣရိယာကိုဘယ်ဣရိယာကိုဖြစ်ဖြစ်တတိမလွတ်တော့အဲ့ဒီတတိမလွတ်ဘူးဆိုတာတတိထင်းနေတာတတိလေးမြင်နေတာသဗ္ဗိရိယပတိလုံးစုံသောဣရိယာဘုဒ္ဓ၌ဝိဟာဤတိချမ်းသာစွာနေရထိုင်ရတံဒုက္ခချမ်းသာစွာဝိဟာဤတိနေရထိုင်ရတံ အဲဒီလိုတတိလေးမြဲနေပြီဆိုရင်ဈာစိတ်တရားစိတ်မကောင်းစိတ်တွေအကုသိုလ်စိတ်တွေကိလေသာစိတ်တွေမဝင်နိုင်တဲ့အတွက်ကြောင့်မို့အဲဒီယောဂီပုဂ္ဂိုလ်ဟာချမ်းသာတာတာမနေရပါဘူးလား။ဒါကြောင့်လေဆိုရင်မကောင်းစိတ်တွေဝင်နိုင်လို့လားမဝင်နိုင်လို့လား။တခြားစိတ်ကြီးဘာမှမဝင်နိုင်တော့တတိလေးချင်းနေတာ။ဘုန်းကြီးတို့ယောဂီများအဲဒီလိုတတိလေးမြဲအောင်ကြိုးစားကြနေတာ။ သတိလေးမြဲနေပြီဆိုရင်ကတော့ပြင်ပါစေမှမဝင်နိုင်ဘူးကြားစိတ်တွေမဝင်နိုင်တော့ကျွတ်မှတ်သိလေးကြီးတယ်ပဲအဲ့ဒီပုဂ္ဂိုလ်ကမှတ်စိတ်လေးကြီးတဲ့ဆိုင်လည်းမှတ်စိတ်ရံလည်းမှတ်စိတ်တော်လည်းမှတ်စိတ်စားလည်းမှတ်စိတ်အိမ်လည်းမှတ်စိတ်ဆိုတာမှတ်စိတ်လေးကြီးတွေတဲ့တဲ့တန်းနဲ့ဖြစ်နေတာရှေ့စိတ်ကလည်းမှတ်စိတ်နောက်စိတ်ကလည်းမှတ်စိတ်ခုနောက်စိတ်ကလည်းမှတ်စိတ်တော့ဒီစိတ်တွေမြင်နွားနေတာလားသင်ကျဲနေတာလားအေးမှတ်စိတ်ကြီးတဲ့အဲ့ဒီမှာသင်ကျဲနေတာ

တရားဖြစ်တဲ့ရှင်းကားကာလမှာလည်းကိလေသာတွေမဝင်တဲ့အတွက်ကြောင့်ကိုချမ်းချမ်းသာသာလျောင်းဆက်ပြီးတော့နေနိုင်နေတယ်ဒေသကြောင့်ဘုန်းကြီးယောဂီများဟာမိမိကိုယ်ကိုမိမိတတိပေးမိမိကိုယ်ကိုမိမိဖြစ်တယ်မိမိကိုယ်ကိုမိမိစူးစမ်းဆင်းရဲပြီးတော့ဆုံးမပြီးတော့အားထုတ်နေဆိုပါရင်ဒီစိတ်လေးကိုအောင်နိုင်သလားမအောင်နိုင်ဘူးလားဒီဒီစိတ်ကိုအောင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတယ် ဘုန်းကြီးတို့ရဲ့တော်ပြန်လေးဖြစ်တဲ့ဥစ္စာကဏ္ဍကအဲဒီမှာမင်္ဂလာဆိုတဲ့မထေကိုအကြောင်းပြုပြီးတော့မြတ်စွာဘုရားသုံးသောကပြောတယ်သတ္တနာဆိုရတနာဆိုတဲ့ဒေသနာလေးကိုမြတ်စွာဘုရားဟောတယ်အဲဒီမင်္ဂလာဆိုတဲ့မထေဟာမင်္ဂလာဆိုတာထုံတုံးလို့တည်နေရသူဟာလူဘဝတို့ကအင်တန်ဆင်းရဲတယ်ဒီထုံတုံးလေးထမ်းပြီးတော့သူတော်ဘာအိမ်မှာ နေသားအလုပ်နဲ့လုပ်တာဘုန်းကြီးတို့လန်သားအလုပ်တော့မဟုတ်ဘူးနေသားဒီနေ့လုံးကတနေသားရတဲ့ဘဝအဲဒီလိုထုံထုံလေးထပ်တန်းပြီးတော့အဲဒီမှာလှုပ်သွားရင်အင်းကြီးကြီးကလည်းပဲတခါလေအဖာအသေးတယ်ပစိုးဆိုတာလည်းပဲအကွက်တောင်ပြောက်နေတော့ပြီဒီနေ့ကလည်းဒီပစိုးဒီနေ့ကလည်းဒီအင်းကြီးလေးနဲ့ဒါပဲဒီကိုထုံထုံလေးထပ်တန်းပြီးတော့သွားတယ်အဲဒီမှာယဟန်တော်လေးတပါးကလည်း ဝက္ခကြွဘုကသုံးသုံးလေးထံပြီးတော့နာဆိုတော့အဲဒီမှာအမြဲတမ်းတွေ့တွေ့ပြီးတော့နေရတဲ့ပုဂ္ဂိုလ်တွေအမြဲတမ်းတွေ့တွေ့ပြီးတော့နေရတဲ့အတွက်ကြောင့်မို့အဲဒီမှာတဏှိရောခကံလာကြတော့သူ့ကိုတဏှာစိတ်ကြီးဖြစ်တယ်ဟောဒီပုဂ္ဂိုလ်အမြဲတမ်းဆင်းရဲရှာဝတ်စားလိုက်တော့မှလေးစရာမရှိဘူးနေစဉ်နေစဉ်ဒီပသိုးပိုင်းလေးနဲ့ဒီအင်းကြီးအသာအထွေးလေးနဲ့ပဲဝတ်ပြီးတော့နေစဉ်အလုပ်သွားပြီးတော့နေရတယ် ဒါကြောင့်မို့အဲ့ဒီမှာသူ့ကိုတဏှာတဲ့အတွေ့အကြုံကိုယဟန်တော်လေးကနေပြီးတော့ရက်ရက်သားပြီးတော့ဒုနာလေးစာကြကိမနာတိဧဝကိပနာတိဧဝဇီဝနာတော်ပပ္ပေစီတုနဝတ္တတိတိတေသင်ဟာဧဝဇီဝနာတော်ဤသို့ခါကြီးဝေယူပြီးတော့တမွေးခြင်းတဲ့ပပ္ပစီတုယဟန်ကျွင်ကနဝတ္တတိကိပနာမတင်တလုံး သင်တဲ့တော့ပင်မဆင်းရဲခံပြီးတော့တမွေးဝမ်းကြောင့်ပြုနေရတာဖြစ်တယ်။ယဟန်မပြုတဲ့မူလားတဲ့ယဟန်မပြုခြင်းမူလားလို့အဲဒီမှာယဟန်တော်လေးကမေးဒီကံမှာအဲ့ဒီသူဆင်းရဲဖြစ်တဲ့နေငါထုံထုံလေးထမ်းထမ်းလာတဲ့အဲ့ဒီနေငါဆိုတဲ့ပုဂ္ဂိုလ်လေးကသူ့ကိုထုံထုံလေးအမြဲတမ်းထမ်းထမ်းသွားလို့လူတိုင်းကတွေ့တဲ့မြင်တဲ့ပုဂ္ဂိုလ်တိုင်းကနေငါနေငါလို့ခေါ်ကြတယ်ကိုနေငါသူ့ရဲ့အမည်လေးဖြောင်းပြီးတော့ထုံထုံထုံထုံကိုခေါ်ကြတယ် အဲဒီမှာအဲဒီမောင်ထုံလုံးကနေပြီးတော့ယဟန်တော်လေးကိုဗာပြန်ပြုလဲဆိုတော့ကောမန်ဗန္ဒီဧဝံဇိဝတံပပ္ပစိတ်ကတိတိဗန္ဒီရှင်မယဧဝံဤဧဝံဇိဝတံဤလိုသိရင်ညုံမြင့်စွာသင်မွေးရခြင်းရှိသောမံဘုရားတတိတော်ကိုပေါ်အဘယ်သူတိပပ္ပစိတ်ကတိယဟန်ပြုပြီးလက်တန်ဤရှင်ဘုရား တပည့်တော်လိုဆင်းရဲနွမ်းပါတဲ့ပုဂ္ဂိုလ်တပည့်တော်လိုဆင်းဆင်းရဲရဲလုပ်ကိုင်စားတောက်နေရတဲ့ပုဂ္ဂိုလ်ကိုဘယ်သူကများပြုပေးပါမလဲဗျာတပည့်တော်တလောက်ဆင်းရဲနေပါတယ်အမှန်မှန်ဒါပေမဲ့လို့တပည့်တော်လိုဆင်းရဲတဲ့ပုဂ္ဂိုလ်တယောက်ကိုဘယ်ပုဂ္ဂိုလ်ကရဟန်းပြုပေးပါမလဲအဲလိုပြန်ပြီးတော့ကြောက်ထားတဲ့ခါကဏ္ဍကြတော့သစေပါမစိတ်တိဟံတပပစိတ်သာမိတိ သတိပတ္တသိတ္တိအကယ်၍ယဟန်ပြုလိုသည်ဖြစ်အံ့တန်တိကိုအဟံငါတိပဝေသိကာမိယဟန်ပြုမိအံ့သင်တကယ်လို့ယဟန်ပြုခြင်းလေဆိုရင်တခြားပုဂ္ဂိုလ်ကိုယဟန်တကာယဟန်မှရှားတရားမလိုပါဘူးလေသင်ကိုငါပဲယဟန်ပြုပြပါမယ်ဒီကမ္မယဟန်တို့လေးကဆိုလိုက်တဲ့ခန္ဓာနဲ့ကြတော့အဲ့ဒီမောင်ငင်္ဂလာ သာဓုပန္တိသသိမံပပ္ပစိတ္တပပ္ပစိတာမိတိဗန္တိရှင်မြတ်ဗျာသာဓုကောင်းပါပါ၏ဗျာမံဘုရားတပည့်တော်ကိုသသိပပ္ပစိတ္တအပေယံပြုပြီးကုန်ပြီဗျာဟံဘုရားတပည့်တော်ဤပပ္ပစိကမိယံပြုပါတော့ပါဗျာတဲ့ရှင်ဘုရားယံပြုပြီးပြီဆိုပါရင်တပည့်တော်ယဟန်ပြုလို့ပါတယ်ဗျာတပည့်တော်ကိုယဟန်ပြုပြီးပါ ဒီခါကြမှာယဟန်တော်လေးကဖြစ်တယ်လို့ဆိုရင်ငါးနောက်ကလိုက်တယ်ဆိုပြီးတော့သူ့ကိုအကြောင်းခေါ်သွား။ကြောင်ရောက်တဲ့ခါကလည်းကြတော့ကိုယ်တိုင်ကိုယ်ကြသူ့ကိုရေမိုးချိုးပြီးတယ်။ကိုယ်တိုင်ကိုယ်ကြသူ့ရဲ့ခန္ဓာကိုယ်မှာလူပင်းနေတဲ့ရေညော်တွေကိုလည်းသူကိုယ်တိုင်ကိုယ်ကြစိုက်ပြီးတော့ပြီးတယ်။ဟောဒီတန်တောက်ဆင်းရတာရေချိုးချိန်လေးတော့ကောင်းကောင်းမရဘူး။ ခြေတွေညောရင်ခြေထောက်တွေဆိုတာလည်းခြေတွေလက်တွေဆိုတာလည်းခြေတွေပကုံးတွေဆိုတာလည်းခြေတွေအဲဒီမှာခြေထက်ထက်တွေကိုတကားလည်းဘုရောလေးကနေပြီးတော့ဖွတ်တိုင်ပြီးတော့ရေမိုးချိုးပေးအဲဒီမှာရေမိုးချိုးပေးပြီးတော့သူ့ကိုတိမ်နဲ့ခေါ်ပြီးတော့ရဟန်းပြုပေးတယ်ရဟန်းပြုပြီးတဲ့ခါကလာကြတော့သူ့ရဲ့အဝတ်ပစိုးပိုင်းလေးနဲ့အကွက်တော်မပေါ်တော့တဲ့အဝတ်ပစိုးပိုင်းလေးနဲ့အဲဒီဖားသေးနေဖားသေးကြတဲ့အင်ကြီးစုပ်ကလေးနဲ့ သူ့ရဲ့ထုံထုံလေးကိုဟောခြံစည်းရုံးမှသွားပြီးတော့ဆုံးပြစ်ချီဆိုပြီးတော့အဲဒီမှာသူ့ကိုဆုံးပြစ်ခိုင်းလိုက်တယ်ဒီမှာထုံထုံလေးနဲ့သူ့ရဲ့သစိုးပိုင်းလေးရောအင်ကြီးလေးရောအဲဒီမှာခြံစည်းရုံးမှသွားပြီးတော့တနေရာတက်တယ်လေးရှိတဲ့နေရာမှာသွားပြီးထောင်းအဲဒီပစိုးနဲ့အင်ကြီးလေးကိုလည်းထုံထုံလေးကိုတင်ပြစ်လာတယ်အဲဒီမှာထုံထုံလေးကိုတင်ပြစ်ထားခြင်းပြီးတော့ရဟန်းဘုရားရောက် ယဟန်ဘဝရောက်တဲ့အခါကလည်းကြတော့ဘုန်းကြီးတို့ယဟန်ဖြစ်ပြီဆိုတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကိုကြီးညိုကြတယ်။တရားဓမ္မများကတခါနဲ့လောင်းများသူကြ။အဲလိုသူကြတန်းရတဲ့ဆွမ်းကြီးပြည့်ပြည့်စုံစုံနေအားဖြင့်ဖုံးပြရတယ်။အဲလိုဆွမ်းကြီးပြည့်ပြည့်စုံစုံဖုံးပြရတဲ့အခါကလည်းတော့မရဲ့ဘဝတသက်တာမှာဒီလောက် မွန်မြတ်တဲ့ကောင်းမွန်တဲ့သာဟာရဤတစ်ချိန်တစ်ခါမှမစားဘူးပါလားမြတ်စွာဘုရားရှင်ရဲ့သာသနာတော်ဤကတည်ပြီးတော့ချမ်းသာပါလားဘုရားရှင်ရဲ့သာသနာတော်မှာနေရတာဗမာစားရည်အတွက်လည်းကြောင်းကြပူပင်တရားမရှိဝိရည်အတွက်လည်းကြောင်းကြပူပင်တရားမရှိနေရည်အတွက်လည်းကြောင်းကြပူပင်တရားမရှိပါလားတည်ပြီးတော့ချမ်းသာပါလားလို့အဲဒီမှာသိခြင်းမှာဝမ်းမြောက်ဝမ်းသာဖြစ်တယ်အဲဒီလိုနဲ့သူတည်ရင်နှစ်ရက်သုံးရက် သင်္ကန်းကိုဘုံရဘုံယုံဘုံဒါသာသနာတော်ဝင်ရောက်လာပြီဆိုရင်သင်္ကန်းဗုဒ္ဓပတ်တိဝိပိယံလို့သင်္ကန်းခန္ဓာကိုယ်ကတ်ထားရုံနဲ့မဖြစ်ဘူးလေသင်္ကန်းရဘုံယုံဘုံလေးကလည်းသွားတာရိကဒီညိုဝေကုံလေးကောင်းအဲဒီမှာသင်္ကန်းကိုသေးသေးတတ်တာဝတ်တတ်အောင်ယုံတတ်အောင်ရမ်းတတ်အောင်နေအားဖြင့်သင်ကြားရသင်ကြားလို့တမ်းမြောက်အဲဒီလိုသုံးရင်တော့တမ်းမြောက်ပြီးဆိုတဲ့အခါကလည်းကြတော့မှကိုယ်တိုင်ကိုယ်ကြဆွမ်းခံကြွရတယ် သုံးရက်လောက်ကတော့ဒီအခြားအခြားသံဃာတော်၏သွမ်းဆန္ဒကိုပဲမိမိစုပေါင်းပြီးတော့ပုံပေးရအဲဒီလိုပုံပေးပြီးတဲ့အခါကလည်းကြတော့အဲဒီမှာသင်္လောရာနေရာဌာနမှာရှင်းပြပြီးတော့ကိတ္တခဏနာကြီးချိန်မှာမိမိရဲ့ဥပိသေဆရာဖြစ်တဲ့ယဟန်တော်လေးကနေပြီးတော့ငါဖြင့်တဲ့သူ့ကိုယဟန်ဖြစ်တော်လည်းပဲလင်္ကလာပေါ့ရှင်လင်္ကလာရှင်လင်္ကလာပေါ့ငါဖြင့် သာသနာတော်ဘောင်ဝင်ရောက်လာတဲ့ချိန်ကာလမှာဒီလိုသူတော်ဘာတွေတူတာတဏ္ဍာစားတော့ပြီးတော့ဒီတိုင်းနဲ့အေးအေးဆေးဆေးနေလို့ပုဂ္ဂိုလ်တဏ္ဍာနေလို့မရဘူး။အဲတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်ဝင်ရောက်လာတဲ့ပုဂ္ဂိုလ်ဟာသံတရာဝတ္တဒုက္ခတော့သံတရာဝဆင်းရဲကလွတ်မြောက်ရာဖြစ်တဲ့မေခင်တတိပဒံဆိုတဲ့အခြင်းမြတ်တရားတွေကိုသင်ကြံပွားများအားထုတ်ရမယ်။အဲတော့ငါရှင်နဲ့သင်ပြောတဲ့နေရာသင်္ကန်းကြောင်းလေးမှာနေလို့ ဒီတတိပဋ္ဌာန်၄ပါးမှာရှိတဲ့ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးရှိမှပွားများအားထုတ်ပုံတွေကိုသင်ကြားပေးလိုက်အဲလိုသင်ကြားပေးပြီးတော့သိဉ္ဉာဏ်တရားကမ္မထာကြောင့်မှနေပြီးတော့အဲ့ဒီမှာဒီတရားတွေအားထုတ်နေမိမိရဲ့ဒီမှာဥပ္ပဒေဆရာကနေပြီးတော့အဲ့ဒီမှာတရားအားထုတ်ခိုင်းတယ်လူတရားထုတ်ခိုင်းတဲ့အခါကလည်းကြတော့ဒီမိမိရဲ့စိတ်ကို အသက်နဲ့အမျှလွတ်ပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်ဟာအခုတရားရိပ်တာဝင်ပြီးတော့တရားလို့အားထုတ်ရပြီခုယဟန်တော်ကြီးတရားဝင်ဝင်ပြီးတော့အားထုတ်ရပြီအဲလိုစိတ်လေးကိုခဏထိန်းပြီဆိုတဲ့အခါကလည်းကြတော့စိတ်လေးကြီးငြိမ်အောင်ထိန်းလို့လွယ်သလားခင်းရလားသိကိုခင်းရလားသူ့ရဲ့အသက်နဲ့ပြန်လွတ်လာခဲ့တဲ့ဒီစိတ်ကိုအခုမှထိန်းတာ သူမှသိတော့စိတ်လေးကိုတည်ငြိမ်အောင်မသိနေမသိနိုင်မိမိရှုမှတ်တဲ့အာယုံပေါ်မှာစုစိတ်ကရောက်အောင်ကိုမရှုနိုင်တော့စိတ်တွေကငွေရောင်ကြီးရောင်ပြောင်းဆန်တယ်စိတ်တွေပြန်ညင်တယ်လို့ပြန်လွင့်ညင်တယ်လို့လွင့်ပြန်လွင့်နေတာကခါရဲသူစီနဲ့ပြန်လွင့်သွားလိုက်သူစီနဲ့ပြန်လွင့်သွားလိုက်ယုံနေတယ်အဲဒီမှာစိတ်ကိုတည်ငြိမ်အောင်မထိနိုင်တဲ့အခါကဏ္ဍကြတော့ခန္ဓာကိုယ်ကြီးကလည်းဖောက်ပြန်ပြီးတော့ ဝေဒနာတွေကလည်းပြင်းပြင်းထန်ထန်တက်အဲဒီမှာစိတ်တွေကလည်းထွက်ဝေဒနာတွေကလည်းတက်ဆိုတော့ကိုယ်လည်းဆင်းရဲစိတ်ရောမဆင်းရဲဘူးလားအဲမှာတရားအားထုတ်ရတာသူ့မှာကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဆင်းရဲတတ်တာအဲဒါဆင်းရဲပေမဲ့လူတွေပဲငါမိကြည့်ပြီးကြိုးစားအားထုတ်အောင်ပဲဆိုပြီးအားထုတ်ကိုယ်ကြီးတို့ယောဂီများလို့ဘုံ၅ရက်ဆို၅ရက်ကြည့်အောင်မနဲ့တွက်နေတယ် ဆင်းရဲအထုံးပုဂ္ဂိုလ်ကလည်းဆင်းရဲမနှဲ့တွေ့နေရတဲ့ခါနဲ့ပြက်ကလေးကြည့်ဆောင်ပြန်အောင်လို့ပြက်ကလေးတွေ့ပြီဆိုပြက်ကလေးကမော့လာဘယ်နည်းတော့ပြီးသွားပြီဘယ်နည်းအကျံပြီးပြက်ကလေးနဲ့တွေ့တာမော့ကြည့်တာဘုန်းကြီးတို့ဒီတာမှာဟိုးလုံခဲ့တဲ့9နှစ်လောက်ကတော်တော်ကြာနေပါအဲတော့သင်္ဘောတက်နေတဲ့သင်္ဘောရာရှိတရားအဲဒီမှာယဟန်ပြုတ်တာ အမေဖြစ်တဲ့ပုဂ္ဂိုလ်ဟာသာယီသာသူနဲ့ပြန်ရောက်လို့ရှိရင်ယဟန်တရားအောင်တော့ဟောရတာလည်းပဲအမေတခုသားတခုဆိုတော့ထွက်မယ်နေအဲ့ခါတည်းလည်းပဲပြန်ရောက်တဲ့ကံမှာသာလျော်သွားယဟန်တူတာလို့တူတယ်အဲ့တော့အမေကသာသာယီဒီကတော့ရေးကံမှာယဟန်တရားအောင်တော့တို့ရက်ွက်တရားကြောင်းမှာယဟန်မတင်နဲ့တော့ ဣတ္တမဆိုတော့တရားလည်းအထုရတာပေါ့ဝတ္တန်လည်းဟုတ်ကဲ့အမေတက်ပါမယ်ပေါ့ဒါနဲ့သားပြန်ရောက်တဲ့အခါကလည်းကြတော့ဣတ္တကိုခေါ်လာပါဒီမှာခေါ်လာပြီးတော့တန်ပြုမိသလျာထုရပါမယ်အတန်ဆေးရပေါ့ဟုတ်ကဲ့ဟုတ်ကဲ့ဆေးရအထုအဲဒီမှာအဲဒီဆေးရပြေးဖို့အတွက်ဒုက္ခများတစ်ခါလည်းမနဲ့တွက်နေရတာပြက်ကလေးကိုပဲမော့ကြည့်နေရတာဆောင်ရောက်တဲ့ပြက်ကလေးကြီးဓမ္မယုံနဲ့ပြက်ကလေးကြီးပြက်ကလေးကြီးနေတာ တရားကိုမမှတ်နိုင်ဘူးရက်ပဲတွေ့လာလို့ပြန်ထုတ်ဖို့အဲတော့မနက်ဖြန်ဆိုရင်ဆယ်ရက်ကပြီးတော့ငါကျုပ်ပြီးလွတ်ပြီးပေါ့မနက်ဖြန်ဆယ်ရက်ပြီးတော့မယ်ဆိုတော့မနာအိမ်ကအမေစီကိုလမ်းဖုံးဆက်တယ်အမေမနက်ဖြန်ဆယ်ရက်ပြီးဘယ်ချိန်လာချိုမှလဲပေါ့အဲ့ဒါအမေကပြန်ပြောတယ်ငါသားရင်စတမီးကြီးကောင်နောက်ထပ်တရက်လောက်အမေ ဒီလောက်ရက်သက်ရတော့ပါတော့မရဲ့အာကဒီလိုအာကဖုန်းလေးကနေပြန်လို့တာမေးဒီလောက်ရက်သက်ရရတော့ပါတော့မရဲ့ကြည်စမ်းပါတရလေးတောင်မှနောက်ထပ်တိုးနိုင်လားမတိုးနိုင်ဘူးလားမတိုးနိုင်ဘူးသူစိတ်ထဲမှာကတရားအားထုတ်ရတာကိုရောစိတ်ရောချမ်းသာနေလို့လားဆင်းရဲနေလို့လားဆင်းရဲနေလို့စိတ်တည်ငြိမ်မှုကိုစိတ်ကိုတည်ငြိမ်အောင်မထိနိုင်ဘာကြောင့်မထိနိုင်လဲသူကိုယ်၌ကကိုယ်ကမထိနိုင်သူကရက်နဲ့ထွက်နေတာပဲ သူကငုတ်တုတ်ထိုင်ပြီးရက်တွေနေတာပြန်ထွက်ဖို့ပြန်ထွက်ရင်ပါဘယ်ကိုသွားမယ်ဘယ်သူနဲ့ပါဒါပဲတွေ့နေတာဆိုမရှိမှတော့သမာဓိကတော့ရသေးလားသမာဓိမှမရတော့သိတည်ငြိမ်မှုမရတဲ့အခါကျတော့ဝေဒနာတွေကလည်းဟူပြင်းပြင်းထန်ထန်ဖြစ်တော့တာအဲဒီမှာစိတ်ကလည်းထွက်ဝေဒနာတွေကလည်းတက်ဆိုတော့ခါအဲဒီဝေဒနာတက်ရတဲ့အချိန်မှာဟူစိတ်တွေထွက်ရတဲ့အချိန်မှာဟူယောဂီစောင့်နေကိုယ်တော်ကလည်းအနန္တကကိုခွာအောင်လှက်ပါရှောင်း အဲယောဂီစောင့်တဲ့ကိုယ်တော်ကအနန္တနာမခွာတော့ဘယ်လိုမှလည်းမလောက်တာမပြင်းလားဆိုတော့ကိုယ်ရောစိတ်ရောပါဖြစ်နေတယ်စိတ်ကိုဆင်းရဲစိတ်ကိုပင်ပန်းအဲဒီကြောင့်ဘုံမှာအမိခလောက်မြစ်စီရရင်တော်ပါတော့လို့ပြောတာဒီတော့မြစ်စီရရင်တော်ပါတော့လို့ပြောတာသူမှန်တယ်ဆင်းရဲတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီကတကယ်တော့တရားဟာဆင်းရဲတာမဟုတ်ပါဘူးတကယ်တမ်းမှသူကြိုးစားလိုက်တာအထုလိုက်မယ်ဆိုရင်၃ရက်ဆိုရင်အဲ့ဒီပုဂ္ဂိုလ်သမာဓိဖြစ်ပါတကယ်ကြိုးစားကြည့်ပါ တကယ်စိတ်ပါလက်ပါနဲ့ကြိုးစားကြည့်သုံးရက်လောက်ဆိုစိတ်ကြည်ငြိမ်မှုတမာရီတကယ်ဖြစ်တာပါကိုယ့်ဘက်ကမကြိုးစားနဲ့သူပြောလို့ထိုင်ရင်းနဲ့ငုတ်တော့မကျွတ်မှခဲနဲ့စိတ်ကြည်လွတ်ထမ်းလို့ဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်စိတ်ကြည်ငြိမ်မှုတမာရီဘယ်တော့မှမရနိုင်ပါဘူးကြိုးစားပြီးတော့ရှုမှတ်နေမယ်ဆိုရင်ကတော့စိတ်တည်တည်မှုတမာတိတွေမြန်မြန်ဖြစ်လာမှာပါအခုဟောဒီမှာမင်္ဂလာမဖြစ်ရလည်းပဲအဲ့ဒီလိုမရှုမှတ်နိုင်တဲ့အခါကလည်းကြတော့စိတ်ကလည်းထွက်ဝေဒနာတွေကလည်းကျဲ့တော့ပင်မ အဲ့ဒီမှာပြင်းမှန်းလာတဲ့အခါကျတော့တရားအထုတ်ရတဲ့ပြင်းမှန်းမလားမြတ်စွာဘုရားသာသနာတော်မှာနေရစားစရာလည်းမပူရဝတ်စရာလည်းမပူရနေစရာလည်းမပူရမှန်တယ်ဒါပေမဲ့ငါဒီလူကြီးကိုဘယ်လိုမှမလုပ်နိုင်တော့ပါလားဟာလူပေါင်းလူလောကနဲ့ဆက်ပြီးတော့ဘာပဲဖြစ်ဖြစ်ထုံလုံးထမ်းပြီးတနေ့ကုန်နေပူကျဲကျဲတဲ့လေခွင်းနဲ့တော့မတက်တဲ့အလုပ်လုပ်ရတာကမှတက်တာပါပြီလား တရားလို့အားထုတ်ရတာမလွယ်ပါလားတကယ်ရောဘုန်းကြီးတို့ယောဂီများအားထုတ်ရတာလွယ်သလားခင်းရတာနော်တကယ်ခင်းရမှာတချို့ကတရားထုတ်ရတာလွယ်ပြင်းတဲ့ရိတ်တာသွားနေတာဆိုတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ခေါ်ခဲ့အဲ့လိုပြောတဲ့ပုဂ္ဂိုလ်ခေါ်ခဲ့တခါလဲ၃ရက်နဲ့ကိုထွက်ပြေးနေတယ်အဲ့ဒီပုဂ္ဂိုလ်ကြည့်တာပြင်းတဲ့ရိတ်တာသွားနေတာပြင်းတဲ့ရိတ်တာတချို့ပုဂ္ဂိုလ်အဲ့လိုပြောနေရှိတယ်လွယ်လွယ်ပဲပြဿနာပြောနေရှိတယ်ဘုန်းကြီးခမဲတော်ကြီး ဒီရန်ကုန်ရိပ်သာမှာပေါ့မာသီရိပ်သာကြီးမှာဘုရင်ရှိနေတဲ့ခံစားလာတော့မှလာပြီးတရားထုတ်ပါအဲဒီမှာခမဲတော်ကြီးတို့သူတို့ညီကို၃ယောက်လာကြတာဖြစ်ပါတယ်ဒီကိုသုံးယောက်လာကြတဲ့အခါမှာအိတ်လေးတစ်လုံးရှိနေတယ်။အဲဒီအိတ်လေးတစ်လုံးရှိတယ်သူတို့လွယ်ထားတဲ့အိတ်ကလေးကြီးအဲဒီအိတ်ထဲမှာသူဝတ်စုံလေးပါဝတ်စုံလေးနှစ်စုံပါနှစ်စုံပြီးပါဘုရားပြန်လာမှဆိုပြီးတော့သူတို့အိတ်ကိုဖွင့်ကြည့်လိုက်တယ် ဖွင့်ကြည့်လိုက်တဲ့အခါမှာအဲ့ဒီအိမ်လေးထဲမှာဝတ်စုံကနှစ်စုံစိလိကလုတ်သုံးတယ်ဘာတွေပါလာလဲစိလိကစိလိကမှာခဏတော့ဒီမှာဟောလုတ်တဲ့စိလိမဟုတ်ဘူးဖက်စိလိကြီးတွေကြောင်းမှုပဲစိလိကြီးတွေကြီးအလိတ်30ပါသူတို့မေးကြည့်တယ်ဘယ်နည်းနဲ့ပါလို့ဆိုတလားကဲတွက်လာတာတရက်တလိမ်လုံးနဲ့တွက်လာတာဒါနဲ့ပြည့်ရတယ် အခုတရားကြီးတို့လာတာတရားထုတ်ဖို့လာတာလားစိတ်ထုတ်ဖို့လာတာလားလို့ဘုန်းကြီးကမေးတယ်အခုကြည်လမ်းမောကျွန်တော်တို့စိတ်ကြည့်ရတယ်ဆိုတယ်အကြီးကြီးတွေလို့လေး30နဲ့ဆိုတော့တရက်တစ်လိမ်လုံးနဲ့ယူလာတာอืมဟုတ်ပါဘူးဗျာပြင်းရင်လည်းပြင်းတဲ့ချိန်လေးပါဖို့ပါထွာဖို့ကလည်းကြည်သမ်းမအောင်တယောက်တယောက်ကိုအလေး30နေတယ်လို့ဆိုတာအဲဒီမှာအိတ်ထဲမှာပါလာတယ်ကဲလေးရပါလေရပါလေကိုညထားတယ်ထားပြီးတော့အဲ့ဒီစိတ်လေးတွေကိုကိုညအကုန်လုံး တရားအားထုတ်တဲ့အခါမှာစိတ်လေးမတော့ရဘူးလို့ဒီစိတ်လေးတွေဘုန်းကြီးသိထားတယ်ဆိုယူထားလိုက်တယ်ဆိုတော့စိတ်လေးတွေဘုန်းကြီးကယူထားလိုက်တယ်ယူထားပြီးတော့သူတို့အတွက်အနေပါရနေရာတိုင်းနဲ့အကုန်လုပ်ပြီးအကုန်လုပ်ပြီးပြီးတော့ဘုန်းကြီးနေရာတိုင်းနဲ့ပို့ပေးပြီးတော့သူတို့စားဖို့အဲဆန်းရက်တို့ပါတော့လည်းသူတို့ကပရင်းလေးတွေနဲ့အကုန်လုံးပို့ပေးထားပါအဲ့လိုနဲ့တရားအားထုတ်ပြီးဆိုပါတော့တရားအားထုတ်တော့၃ရက်လောက်ကြီး သုံးရက်ရောက်တဲ့နေ့ကျတော့ဘုံညနဲ့နေပိုင်းလေးမှာအလုပိတရားပြီးလို့ဆောင်ပြန်ရောက်တဲ့အချိန်ပေါ့လေဒီလိုဘုံညလုပိတရားဘုံညလည်းလုပိတရားဖွင့်ပြရတာဆိုတော့အဲဒီမှာဒကာကြီးတို့အခန်းပဲလဲဦးမှာပါလေဆိုပြီးလဲသွားတက်သွားတော့ရောက်သွားဟောဗျာညီကို၃ယောက်အခန်းနဲ့စုပြီးငုတ်တုပ်လေးထိုင်နေကြဒီကိုတော့အခန်းနဲ့စုပြီးတော့ငုတ်တုပ်လေးထိုင်နေကြကလေးကတော့မရှိဘူးကလေးကတော့မရဘူး ဘုဒ္ဓပုရိသေထိုင်ရတော့ဘုန်းကြီးဝင်သွားတော့ကြီးကြီးကျယ်ကျယ်နဲ့ကဲမထိုင်မထိုင်မဆိုပြီးဘုန်းကြီးကသူတို့ခေါင်းရင်းကနေထိုင်နေတယ်။အဲဒီထိုင်နေထိုင်ပြီးပြီဆိုတဲ့ကဘယ်နဲ့တော့ဘုန်းကြီးတရားမှတ်လို့ရလာတာဘုန်းကြီးကတော့မှတ်နိုင်ပြီလားမှတ်လို့ဘယ်လိုနေလဲမေးကြည့်တယ်။ဘုန်းကြီးမေးတာကိုအရင်မဖြစ်ဘူး။ဘုန်းကြီးအကိုအကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ကဘာကြီးဖြစ်တဲ့ပုဂ္ဂိုလ်ကဥစဉ်ဒီလိုလိုချက်ချာချာလေးလို့ရမယ်မထင်ဘူးဆိုလား။ ရက်ကျင်ဆက်ကြည့်လို့ပြရမယ်မထင်ဘူးတဲ့။ဘာကြောင့်မလဲတဲ့တော့မီးရေးချေးကပူရတယ်။မီးရေးချေးကပူရတယ်။ရွာမှာလည်းပဲတဲ့နေဘက်ဒီမှာလည်းပဲလွားကိုပါကိုတွေနဲ့တဲ့စိတ်မချရဘူးတဲ့။အဲ့ဒီတော့တပည့်တော်တို့10ရက်လောက်ကြီး70အဆုံးမလို့10ရက်ဖြစ်သွားတယ်။10ရက်လောက်တဲ့ အဲ့ဒါနဲ့ကေဗန်လေးထားပါလို့ကိုကြီးကိုကတော့ပြတ်တယ်လားခုနှစ်ရက်ဆယ်ရက်ဆိုတရားကောင်းတရားကောင်းနေတယ်ဘုန်းကြီးဒီဘက်မှာတွန်းလိုက်တယ်အဲ့ဒီကြမှာလာတွန်းပြီးတိုက်တွန်းလိုက်တယ်ဆိုပြီးဘုန်းကြီးရည်ရွယ်ထားတယ်ကေဗန်လေးရဒီချိန်ကမဖြစ်ဘူးမပြန်ဘူးဆိုပြီးဘုသိညက်သွားမှဆိုလို့ဘုန်းကြီးအဲ့ဒီမှာခုနှစ်ရက်ကျော်လို့ဆိုရင်တော့တိုက်တွန်းလို့ရပြီအဲ့ဒီချိန်စောင့်ပြီးတော့တိုက်တွန်းမယ်ဆိုပြီးဘုန်းကြီးသွား အဲ့ဒါနဲ့လည်းဒီလိုပဲကဲကဲအတုကြအတုကြနေကြဆိုပြီးတော့ဘုရားရေမိုးချိုးပြီးလာပါလာမေးပြီးပြန်ထွက်လာ။နောက်9ရက်ရောက်တဲ့နေ့ရောက်ပြန်။ရောက်တော့ဘုန်းကြီးခမဲတော်ကြီးခံလို့သွားပါလေ။သွားတဲ့အခါတဏှာကြတော့ခမဲတော်ကြီးကပြောနေဆိုတော့သင်စိတ်တွေကိုဖမ်းလို့မရဘူး။ဖုံးဆက်နေတယ်လို့ပဲ။ဖုံးဆက်နေတယ်လို့ပဲတဲ့။ တခါကြီးကဒီဟာပြောလိုက်ကိုကပြောလိုက်ဒီပြောလိုက်ကိုကပြန်ပြောလိုက်ဒီကပြန်ပြောလိုက်လေသူ့နာထဲမှာပုံဆက်နေတယ်လို့ပဲဒီကလူကြီးပြောတာအကြားနေတယ်ပေါ့သူကလည်းသူပြောချင်တာတွေကပြောစိတ်ကူးနဲ့ပြောနေတယ်အဲ့တော့ပုံဆက်နေတယ်လို့ပဲတရားတွေကလည်းမှတ်လို့မရဘူးဒီလိုခင်မန်းနေတယ်လည်းတက်တယ်တပည့်တော်တဲ့ရှင်းနိုင်နေပူကျဲကျဲကြီးတဲ့မှာလေတဲ့ကနေပြီးတော့တခါကြီးမတက်နဲ့ အဲ့ဒီလေထဲမှာထွန်ပြားဆိုရင်တပည့်တော်ထွန်လက်ခြင်းတွေကိုတော့တရားလေးတစ်ထိုင်လေးကိုမထိုင်နိုင်တော့ဘူးတဲ့နေဘူးကျဲကျဲကြီးလေးမှာတကယ်ကိုအဲ့လေထဲကမတက်နဲ့အောက်ကလည်းဘူးပေါ်ကလည်းဘူးအဲ့ဒီနေဘူးကျဲကျဲကြီးလေးကလေထဲကမတက်နဲ့ထွန်ဆိုရင်တပည့်တော်ထွန်လိုက်မယ်တဲ့တရားလေးတစ်ချိန်လေးကိုမထိုင်နိုင်တော့ဘူးတဲ့အဲ့လောက်ဖြစ်လာကဲချမ်းသာလို့လားဆင်းရဲလို့လားဆင်းရဲလို့တရားစအထုတ်ရတဲ့ပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုမရသေးဘူးအမတန်ပင်ပန်းပါတယ် ဒါဘုန်းကြီးကတော့ပို့ပေးတယ်ဘုန်းကြီးတို့လည်းအာထုတ်တုံမှာစအာထုတ်တုံမှာအင်မတန်ပင်ပန်းပါစိတ်လည်းကြည်ငြိမ်အောင်ထိလို့မရဝေဒနာတွေကတက်ဆိုတော့စိတ်ထဲမှာထွက်ပြေးဖို့ရည်ရည်ပြန်နေတာညနေရောက်တိုင်းရောက်တိုင်းလာပြန်မှရှင်ပါလေညနေ9နာရီခေါပြန်ပြီဆိုရင်ကိုယ်တင်9နာရီခေါရေလေးတင်မှန်လေးခေါဝဏ္ဏထာနန္ဒအိပ်ပြီးလဲဆွဲထက်အဲလိုလေးပြင်းစင်နေတော့ရှိသေးတယ်ဘဝတစ်ခါနဲ့အချက်ပေးပုံမောင်းမှာတောင်းတုံနဲ့ခောက်ပြန် ခောက်တော့တခြားယောဂီတွေကလည်းဒီကံနဲ့သူ့အတူအပြီးထွက်ကြတယ်အောင်တရားပေါ်ဒီခြေရင်ကြောင်းကလုံးနောက်ဖိတ်ကြပြုကြတယ်အဲ့ဒီမှာခဏတန်လေးတစ်ချက်ချက်နဲ့ထွက်သွားကိုတယောက်တည်းရှင်ဖြစ်သေးပါဘူးလေဆိုနောက်ကတိုက်တော့ရရဗျာဟောကြတယ်တရက်အဲ့လိုလေတရက်တရက်နဲ့ဘုန်းကြီးတို့နောက်ဆုံးအောင်မြင်သွားရတာအဲ့လိုကြိုးစားကြရတာစာပိုင်းကတော့ဆက်ကြည့်ဘူးအဲ့တော့အင်မတန်ပြန်မှန်းပါဘာကြောင့်ပြန်မှန်းတာလဲဆိုတော့သမာဓိရလို့လားမရသေးလို့လား မရသေးလို့ပါစိတ်တည်ငြိမ်မှုတမာရီမရသေးလို့ပါတမာရီရနေတဲ့ပုဂ္ဂိုလ်ဟာတရားအားထုတ်လို့အာယုံမစိတ်မြင့်နေပြီသူစိတ်ကြီးသူနိုင်အောင်ထိန်းနိုင်နေဆိုတဲ့ပုဂ္ဂိုလ်ကြတော့ကဲသမယရှိပြီပြန်တော့ဆိုရင်တော့ပြန်လို့ရင်ပြန်ကျင်သလားမပြန်ကျင်ဘူးလားတပည့်တော်တရားတွေမှတ်ကောင်းနေလို့ဗျာနောက်တစ်ဆယ်လောက်တိုးလိုက်ပြရစီနောက်တစ်တစ်လလောက်တိုးလိုက်ပြရစီဖြစ်လာရှုမှတ်လို့ကောင်းလို့လားမကောင်းလို့လားမှတ်ကောင်းနေတဲ့ပုဂ္ဂိုလ် အဲမှန်လို့မကောင်းတဲ့ပုဂ္ဂိုလ်ကတော့ခုနကပြောတဲ့ရက်တွေ့ပြီးတော့ပြန်မှုပဲစဉ်းစားဒါကြောင့်ဘုန်းကြီးတို့ရုံးနေရအခုလေးပဲမင်္ဂလာဆိုတဲ့မထေလေးဟာသူတူးမလို့မရငါတို့ရရဲ့ခက္ကနာကြတော့တခါလူပေါင်းထွက်ပြီးတော့ငါပစိုးနာပိုင်းလေးဝက်ပြီးတော့တခါလေးနေပူကြီးကြီးတွေလေတင်းဆင့်ပြီးထုံလုံးနဲ့လှုပ်လို့ရတာမှကောင်းတယ်ငါသွားတော့မယ်ဆိုပြီးတော့အဲ့ဒီမှာသူတရားဝင်ကနေဆင်းလာတယ်ဆင်းလာပြီးတော့သူ့ရဲ့ အဆိုးနွမ်းလေးနဲ့ထုံတုံးလေးထောင်ထားတဲ့နေရာနဲ့တွားအဲ့ဒီနဲ့ရောက်တဲ့အခါကလည်းကြတော့သူတိကအဆိုးနွမ်းလေးကြည့်ထုံတုံးလေးကြည့်ကြည့်ပြီးတဲ့အခါကလည်းကြတော့အာဟိရိကံနိလစ္စာဣဒံနိဝါသတဝါဝိကမိတဝံပတိကတဝံဇီဝိတုကမ္မောသာတောတိအာဟိရိကံနိလစ္စာအရှက်အကြောင်းမရှိတဲ့ယဟန် သူ့ကိုယ်သူပြန်ပြန်ပြီးပြောနေတာငါလူကိုလဲပြီးတော့ဒီပဇွန်တော်ပိုင်းလေးဝတ်ပြီးတော့သူတော်အသိမှခါစားနေစားရစားနေရခင်ငါလုပ်လုပ်မယ်လို့သူစိတ်တွေကဖြစ်တယ်အဲလိုဖြစ်တဲ့အတွက်ကြောင့်သူပဇွန်တော်ပိုင်းလေးနာလာထုံတုံးလေးနာလာပြီးတော့အာယိရိကနိမိတ်သာရှေ့အကြောင်းမရှိတဲ့ယဟန်ဣဒံဤပဇွန်တော်အပိုင်းကိုနိဝါသတ္တဝါဝတ်တင်လျက် ဝိသမိတဝါလူထွေ၍ပတိကတဝါခါကျင့်ဝေယူ၍ဇီဝိတုကာမောအတံမွေအတံမွေလိုခြင်းသည်ဇာတော်ဖြစ်၏ဟုတတေဝံဇာတော်ဇာတော်ဖြစ်၏ဟုအတ္တနာမိမိကိုယ်ကိုယ်ဧဝံဤသို့အတ္တနာမိမိကိုယ်ကိုဩဝရံတတ္တဆုံးမပြင်ပင်လျင်မိမိကိုယ်ကိုပြန်ပြီးတော့တတိပေးမိမိကိုယ်ကိုပြန်ပြီးတော့ဆုံးမဒီပစိုးနာပိုင်းကိုဝတ်ပြီးတော့ အရှင်းမရှိသူတော်ဟာအိမ်မှာသွားပြီးတော့သင်ဟာအစာချင်းကိုယူပြီးတော့အလုတ်သမားနေစားရက်စားတမလုပ်ဦးမှာလားအခုယဟန်မောနဲ့နေနေချင်းခါကာမှာအလုံးတော်တရားတရားရှိတဲ့ပုဂ္ဂိုလ်တွေကအလုံးအယုတ်တည်ပြုကြတရားတရားရှိတဲ့ပုဂ္ဂိုလ်တွေကစွမ်းဆိုရင်လည်းဥပ္ပဒါကနေအဖြစ်မုံမုံများများလောက်မှုကြတယ်သင်္ကန်းဆိုရင်လည်းသင်္ကန်းကောင်းမွန်တဲ့သင်္ကန်းတွေကိုလူလူချမ်းလူတန်းရတယ် ကျောင်းဆိုရင်လည်းမိမိတင့်တယ်လို့နေပြီးတော့ယဟန်တန်ဃာတော်များတရင်သုံးဖို့ရတဲ့ကောင်းမွန်တဲ့ကျောင်းကြီးတွေဆောက်လုပ်ထူထမ်းကြတယ်။ဒီလိုကောင်းကောင်းမွန်မွန်ချမ်းချမ်းသာသာနေပြီးတော့အာထုံနေရပါမြင့်ခြင်းနဲ့သင်ဟာလူထွက်ခြင်းနဲ့စိတ်တွေဖြစ်နေတယ်ဆိုတာသင်အရှင်းမရှိလို့ဖြစ်နေတာကိုကိုကိုပြန်ပြီးတော့တတိပေးတယ်ကိုကိုကိုပြန်ပြီးတော့သုံးမှတယ်အဲ့လိုသုံးမှလိုက်တဲ့အခါကလည်းကြတော့စိတ်တန်တဏှုကပါဝကတံ စိတ်ထဲမှာပြန်ပြီးတော့တတိယအဲဒီမှာစိတ်ထဲမှာအမှန်လေးတွေပြန်ပြီးလာတဲ့ကာလကြတော့ငါမဖြစ်သေးပါဘူးလေငါစူးစမ်းပြီးတော့အထုတ်လိုက်အောင်လေဆိုပြီးတော့ဒါပြန်ပြီးချောင်းပေါ်ပြန်တယ်တရားဝင်ပြန်ဝင်ပြီးတော့ပြန်ပြီးစူးစမ်းအထုတ်ပြန်တယ်အဲလိုကြိုးစားအထုတ်ပြန်တော့လည်းပဲဒီကံနဲ့စိတ်တွေကငြိမ်ငြိမ်မှုမရဝေဒနာတွေကတက်တဲ့ခါကျတော့ ဘယ်လိုမှစူးစမ်းလို့မရတဲ့ခါကလည်းရတော့လူထွက်ပြီးတော့ခါစားအလုတ်ကမန်းလေးအပြင်လုပ်မယ်ပြန်ပြီးတော့ရှင်းလာပြန်တယ်အဲဒီပစွန်းသွမ်းပိုင်းကြီးဆွန်းလုံးလေးနဲ့ရောက်တဲ့အခါမိမိကိုယ်ကိုပြန်ပြီးတော့အာယိရိကအနုတ္တမအရှက်ကြောင့်မရှိတဲ့ဉာဏ်ဆိုပြီးတော့ပြန်ပြီးတော့တတိပြေးပြန်နေပြန်ပြီးတော့ဆုံးမပြန်နေအဲဒီလိုနဲ့တခါနဲ့နှစ်ချိန်သုံးချိန်လောက်သူ့ရဲ့ထွန်တုံးလေးနဲ့ပစွန်းသွမ်းပိုင်းလေးနဲ့ရောက်လာလိုက် အဲဒီပသွန်းသားနဲ့ထုံထုံလေးကြည့်ပြီးတော့မိမိကိုယ်ကိုပြန်ပြီးတော့သတိပေးလိုက်ပြန်ဆုံးမလိုက်ဆုံးမလိုက်တဲ့အခါအတိတရားလေးဝင်လာလိုက်ပြန်သွားလိုက်မိမိရဲ့သင်္ကန်းကြောင့်ဝမတက်ပြီးတော့တရားပြန်အားထုတ်လိုက်အဲဒီလိုနှစ်ကြိမ်သုံးကြိမ်လောက်ဆုံးမအဲလိုဆုံးမပြီးတဲ့ကကလကြတော့အဲဒီမှာတကယ်ကိုအဲဒီမှာအတိတရားကြီးရလာပြီးတော့ကြိုးစားပြီးတော့အားထုတ်တယ် အဲလိုအာထုတ်တဲ့ခါကာလကြတော့ဘာမှမကြဘူးနှစ်ရက်သုံးရက်မှာပါပဲအဲဒီမှာနှစ်ရက်သုံးရက်လုံးလည်းကတော့အာကရိယတသန္တိကံကိစ္ဆာမိပန္တိတိဝတ္တဝါဂတိပါယိနေဝအဟတပါပုနိဒီလိုမိမိကိုယ်ကိုမိမိမိမိရဲ့ဆရာဖြစ်တဲ့အဲဒီထုံတုံးလေးနဲ့သုံးနွားမင်းကြီးနဲ့သွားပါပြီးတော့အဲဒီဟာလေးကြည့်ပြီးတော့အဆုံးမခံယူလေခံယူပြီးတော့အာထုတ်တဲ့အချိန်ကကလာကြတော့နှစ်ရက်သုံးရက်လုံးမြောက်တဲ့အချိန်မှာ ဝိပဿနာဉာဏ်နဲ့နဲ့ဉာဏ်နဲ့အစဉ်ချင်းတွေ့ပြီးတော့ကိလေသာအသောကုန်ခံပြီးတော့ဉာဏ်နာဖြစ်ကိုရောက်ရှိတော်မူတယ်ဉာဏ်နာဖြစ်ရောက်ရှိပြီဆိုတဲ့အခါကလည်းကြတော့ဘုန်းကြီးတို့လူထွက်ခြင်းနဲ့စိတ်တွေရောရှိသေးလားနော်လုံးဝမရှိတော့ဘူးဆိုတော့အဲဒီမှာသွားပြီးတော့သူ့ရဲ့ခွန်တုံးလေးနဲ့ပစိုးနွမ်းပိုင်လေးခြံမှာသွားပြီးတော့ကြည့်ပြီးတော့ကိုကိုကိုတတိပေးကိုကိုကိုဆုံးမဆုံးမခံယူဖို့ရောလိုသေးလားမလိုတော့ ကိုကိုကိုသတိပေးပြီးတော့ဆုံးမပြီးတော့အားထုတ်တာကိုယ်စိတ်ကြီးကိုသူနိုင်သွားသလားမနိုင်ဘူးလားနိုင်သွားတယ်ဟိုတုန်းကတော့မနိုင်လို့ဘုန်းကြီးတို့ယောဂီများလူထွက်တော်လူထွက်တော်မဲ့ဖြစ်တယ်အခုစိတ်ကလေးနိုင်သွားပြီဆိုတဲ့အခါကလည်းကျတော့လူထွက်ခြင်းနဲ့စိတ်ကြီးရှိသေးရလားရှိတော့ဘုန်းကြီးတို့ဒီမှာဘုန်းကြီးတို့နဲ့မိတ်ဆွေတပါးသူเจ้าနိုင်ဘုန်းကြီးပါเจ้าနိုင်ဆရာတော်ပါအဲ့ဒီဆရာတော်ကသူလူထွက်ခြင်းနဲ့စိတ်ဆန္ဒတွေဖြစ်တယ် ဘယ်လိုမှပုဂ္ဂိုလ်ကိုချုံးနေလို့မရဘူးစိတ်တွေထွက်စိတ်တွေကလည်းဆံရလူပဲထွက်တော့ဘယ်သူတားလို့မမရဘယ်သူမှအတိပြုလို့မရဒါပေမဲ့လို့သူစိတ်ထဲမှာသူပြန်ပြီးတော့တတိဝင်လာတာဩငါလူဘဝရောက်သွားပြီဆိုရင်လူလောကထဲမှာဘယ်လိုမှငါလွတ်လပ်မှုရမှာမဟုတ်တော့ဘူးအဲ့တော့ဒီငါယဟန်ဘဝလူမထွက်တဲ့အချိန်ကြီးမှာတော့မြတ်စွာဘုရားသာသနာတော်ရဲ့ အဆုံးမှဖြစ်တဲ့ဒီယဟန်တရားတွေကအထုတ်ပုံမှဖြစ်နေငါအထုတ်ပြီးပြီဆိုရင်ငါတော့ငါလူ့ဘဝနဲ့လည်းပဲငါတရားလေးနဲ့ငါနေတတ်မယ်အဲ့တော့ငါသူမထွက်ခင်လေးငါတရားအထုတ်မယ်ဆိုပြီးတော့ရန်ကုန်ကိုရောက်လာဟောဒီရန်ကုန်ရိတ်တာကြီးကိုရောက်လာတာရောက်လာပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာဒီတရားအထုတ်ပြီးပြန်ရင်လူထွက်တော့မှာဟိုးရွာတိအောင်ကိုမရောက်ဘူးရန်ကုန်မှာကိုလူထွက်ပြီးတော့မှသွားမှာသူကအဲ့လိုရည်ရွယ်ချက်နဲ့ ရွယ်ချင်းနဲ့ဇာတိတရားတွေအားထုတ်အားထုတ်ရင်အားထုတ်ရင်လည်းအခုလင်္ကလမဖြစ်လို့ပါပဲ။အဲဒီမှာသူ့ရဲ့စိတ်တွေထွက်ပြေးခြင်းနဲ့စိတ်တွေပေါင်းလာကြံပြီးတော့ကိုကိုကိုတတိပေးလိုက်ဆုံးမလိုက်ပြန်အားထုတ်လိုက်။အဲဒီလိုနဲ့နောက်ဆုံးအောင်မြင်သွား။အောင်မြင်သွားပြီဆိုတဲ့အခါကလည်းကြောင့်ကိုယ်စိတ်ကလေးကိုသူနိုင်သွားသလားမနိုင်ဘူးလား။အဲဒီမှာစိတ်ကလေးနိုင်သွားပြီဆိုတဲ့အခါကျတော့သူလူထွက်ခြင်းနဲ့စိတ်တွေရှိသေးလား။မရှိတော့ဘူးအဲ့ဒီပုဂ္ဂိုလ်ဟာဒီနေ့ဒီတော့ထင်ထင်ရှားရှားပါပဲသာသနာမှာ ထင်နေရှားရှားဆရာတော်ပါဖြစ်တယ်တကယ်ပဲအစကတော့သူထွက်ပါပဲဒါပေမဲ့တရားတွေအားထုတ်ပြီးတဲ့အခါကဏ္ဍကျတော့ကိုယ်စိတ်လေးကိုနိုင်သွားအဲဒီမှာစိတ်လေးနိုင်နေပြီးတော့အနေရသွားတဲ့အခါကဏ္ဍကျတော့သူလူပဲခြင်းတဲ့စိတ်တွေနဲ့မရှိတော့ဘူးအဲတော့မထွက်ဘဲနဲ့သာသနာတော်မှာဆင့်နေပြီးတော့အခုတရားဟောဓမ္မပရိကာကြီးလုပ်တရားပြဆရာတော်ကြီးလုပ်ပြီးတော့တကယ်သင်ရှားတဲ့ဆရာတော်ကြီးတစ်ပါးဖြစ်နေပါတယ်ခုချိန်ရှိအောင်သက်ရှိရှင်ဆရာရှိပါသေးတယ်ဒီပုဂ္ဂိုလ်ဒါကြောင့်တရားတကယ်အားထုတ်လို့ တကယ်ကြိုးကြိုးစားစားအားထုတ်လို့ဆိုပါရင်ဒီလောက်ပြန့်လွင့်နေတဲ့စိတ်ကြီးဒီလောက်ရောက်ရက်ကနေတဲ့စိတ်ကြီးနိုင်မနိုင်မမလားအာမအားထုတ်နိုင်မမလားလို့ဒီအတွေးတွေလုံးဝကုန်ရောက်သွားလိမ့်မယ်ကြိုးစားပြီးတော့အားထုတ်ထိုင်ရရှုမှတ်လို့မရရင်ရပ်ပြီးတော့ရှုမှတ်ရက်ရှုမှတ်လို့မရရင်ဈဉာလေး၆ပြီးရှုမှတ်အဲဒီလိုဣရိယာပုသုံးပါးကိုတပါးပါးနဲ့ရုပ်ကိုကြိုးစားကြည့်တနေရာလေး အဲဒီမှာဒုစရလို့ဒီစိတ်ကလေးကိုနိုင်နေလာပြီကိုရှုမှတ်တဲ့အာရုံပေါ်မှာစိတ်ကလေးနေလာပြီဆိုရင်တရားအထုတ်နေရတာပျော်လာသလားပြင်းလာသလားဟမ်ပျော်လာတယ်အဲဒီမှာဘယ်မှမသွားကြတော့တရားပဲအထုတ်ချင်းလာတယ်အဲဒီမှာထိုင်ရင်ရှုမှတ်ရရင်ရှုမှတ်တယ်အဲဒီမှာမှတ်ပြီးကောင်းပြီးတော့နောက်ဆုံးမိမိလေးပဲဒီစိတ်ကလေးကိုနိုင်နေပြီးတော့တခါလေချမ်းသာဒုက္ခလေရနိုင်သလားမရနိုင်ဘူးလား အဲသို့တော့ကပြောလို့ပဲလေမိမိစိတ်လေးကိုမိမိဖြစ်တင်မယ်မိမိစိတ်လေးကိုမိမိစူးစမ်းမယ်ဆင်ញင်မယ်သုံးသပ်မယ်ပြန်ပြီးတော့တတိပေးမယ်အဲဒီလိုတတိပေးပြီးတော့ယူဆသွားအားထုတ်သွားရင်ဒီတရားကမိမိကိုပြန်ပြီးတော့စောင့်ရှောက်နိုင်လားမစောင့်ရှောက်နိုင်ဘူးလားနော်ဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတခြားတရားအားထုတ်ပြီဆိုရင်အားထုတ်တဲ့ပုဂ္ဂိုလ်များဘေးပုဂ္ဂိုလ်အာမကိုနဲ့ကိုယ့်ကိုယ်ကိုပဲအားကိုးပြီးကြိုးစား တချို့ပုဂ္ဂိုလ်ကဘေးပုဂ္ဂိုလ်ကိုအခေါ်ကိုသိအားကိုးတာဒီအပေါ်ရှိနေမှာဒီအပေါ်မရှိရင်ကိုကအာမထုတ်တတ်တာဖြစ်တယ်အဲဒီလိုအပေါ်ကိုသိအားကိုးနေလို့ရှိရင်ကိုလိုချင်တဲ့တရားရပါမလားဒီတရားကလည်းအပေါ်ကပေးလို့ရပါမလားမရနိုင်ဘူးကိုယ်တိုင်ကြိုးစားမှရတာဒါကြောင့်မို့ကိုယ်တော်ဘာကိုအာမကိုရအောင်ကိုယ့်ဟာကိုအာကိုကိုယ်တိုင်ကြိုးစားကိုယ်တိုင်တမာတိရခြင်းလို့ရှိရင်ကိုယ်တိုင်ထိုင်ပြီးတော့ရှုမှတ်ပြီးတမာတိထူထောင်ယူ ရပ်ပြီးတော့ရှုမှတ်တမာရီထူထောင်ယူသို့မဟုတ်ဉာဏ်ဉာဏ်နဲ့ရှုမှတ်ပြီးတော့တမာရီထူထောင်ယူကိုယ်တိုင်ကြိုးစားလို့စိတ်ကြည်ငြိမ်မှုလေးဖြစ်သွားပြီဆိုရင်တမာရီလေးရသွားပြီ။ရင်တမာရီရသွားပြီဆိုရင်ဘုန်းကြီးတို့ယောဂီများတခြားစိတ်ကြားစိတ်တွေဝင်နိုင်လေရလား။တမာရီရလို့ဘုန်းကြီးတို့ဝိပဿနာဉာဏ်လေးရင့်ကျက်လို့အရိယာမင်းများမရသေးဘူးထားအောင်ဒီတမာရီလေးရနေပြီဆိုရင်ကိုပဲ တခြားစိတ်ခြားစိတ်မဝင်နိုင်တော့ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာအာထုတ်နေရတာထိုင်ရင်ဖြစ်စေ၊ရန်ရင်ဖြစ်စေ၊သွားရင်ဖြစ်စေ၊လျောင်းရင်ဖြစ်စေဆင်းရဲမလားချမ်းသာမလားဗျာချမ်းသာပြီဒါကြောင့်ချမ်းသာဖို့ရတဲ့ဘုန်းကြီးတို့ယောဂီများဘယ်သူမှအာကိုနဲ့ကိုယ့်ဟာကိုယ်အာကိုကိုကိုကိုအာကိုပြီးကိုယ့်ဟာကိုကြိုးစားရင်အဲ့ဒီဒုက္ခဆိုတဲ့ချမ်းသာတရားတွေမရနိုင်ဘူးလားကဲဆိုကြည့်လိုက်ကိုယ့်အတွက်မှာအာကိုရာ ကိုယ်သာဖြစ်တော်သည်ကိုယ်အတွက်မှအာကိုယံကိုယ်သာဖြစ်တော်သည်သူများအာကိုထိုလူမျိုးအကျိုးမရသည်သူများအာကိုထိုလူမျိုးအကျိုးမရ၏ တရားဤသာအာကိုယံမှန်စွာဖြစ်တော်သည်တရားဤသာအာကိုယံမှန်စွာဖြစ်တော်သည်တရားအာကိုထိုလူမျိုးအကျိုးမရ၏ တရားအားကိုထိုလူမျိုးအကျိုးမရ၏အေးဘုန်းကြီးတို့ယောဂီများဘယ်လုပ်ပဲလုပ်လို့သူတော်ဘာအားကိုရမှာလားကိုအားကိုကိုရမှာလားဒီစီးပွားရှာတဲ့ခံမှာလဲကိုအားကိုကိုရှာရမယ်ပညာရှာတဲ့ခံမှာလဲဘုရုအားကိုရမှာလဲဒီကိုအားကိုကိုရှာရမယ်အခုလိုတရားအထုတ်တဲ့ခံမှာလဲပဲဘုရုအားကိုရမှာလဲ ဒီကိုအားကိုကိုကိုယ့်ကိုယ်အားကိုပြီးကြိုးစားရင်ကိုယ်တိုင်ကြိုးစားလို့ရှိရင်ကိုယ်တိုင်သမာဓိတရားကြီးမရနိုင်ဘူးလားဒီကိုယ်အားထုတ်လို့ရလာတဲ့တရားကတော့ကိုယ့်ရဲ့အားကိုရမဖြစ်နိုင်ဘူးလားညာဒါကြောင့်ကိုထူကိုထကြိုးစားမှဒုက္ခဘွားစီမည်ကိုထူကိုထကြိုးစားမှ ဒုက္ခပွားခြင်း၏ဒီကိုယ်တိုင်ကြိုးစားမှကိုယ်တိုင်ချမ်းသာကိုရဘုန်းကြီးတို့မချမ်းသာလည်းရနိုင်တယ်ကိုယ်ချမ်းသာလည်းရနိုင်တယ်နိဗ္ဗာန်ချမ်းသာတိအောင်မရနိုင်ဘူးလားကိုယ်တိုင်ကြိုးစားရင်အဲ့ဒီနိဗ္ဗာန်ချမ်းသာတိအောင်ရနိုင်တယ်ဆိုလိုက်ကိုထူကိုထကြိုးစားမှဒုက္ခပွားခြင်း၏ဘယ်လိုကိုယ်ကို ကိုမိခိုးဘယ်လိုအားကိုရမည်နည်းဘယ်လိုကိုကိုကိုမိခိုးဘယ်လိုအားကိုရမည်နည်းကာယဝေဒနာစိတ်ဓမ္မလေးပြပွားရမည် ကာယဝေဒနာစိတ်ဓမ္မလေးပြပွားရမည်ဒီမိမိကိုယ်ကိုဘာမိကိုပြီးတော့ဘာပေါ်အားကိုးရမှာလဲဆိုရင်ဟောဒီကာယဝေဒနာစိတ်ဓဓမ္မဆိုတဲ့ဒီတတိပဌာန်တရားကိုပဲအားကိုးတော့တဲ့ဒီတတိပဌာန်တရားကိုပဲပွားများတော့ဒီတရားတွေပွားများလို့ကိုယ်တိုင်ကြိုးစားပွားများရင်ကိုယ်တိုင် မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရနိုင်သလားမရနိုင်ဘူးလားအဲလိုဆိုရင်ကိုယ်စိတ်ကိုဘုန်းကြီးတို့နိုင်ပြီဆိုရင်ကတော့ပြင်ချမ်းသာမလားဆင်းရဲမလားဗျာဒီမင်္ဂလာမတိလေးကဲ့သို့ကိုကိုကိုကိုစိတ်လေးကိုဒီခါလေးဆုံးရကိုကိုကိုတတိပေးကိုကိုကိုဆုံးမကိုဟာကိုကြိုးစားပြီးစိတ်ကလေးကိုနိုင်အောင်ကြိုးစားပြီးရှုပွားလိုက်တဲ့အခါကျတော့အနိုင်ရသွားတော့ချမ်းသာလားဆင်းရဲသလားဗျာ အေးယဟနာကြီးတော်ဖြစ်သွားတယ်ဘုန်းကြီးတို့ယောဂီများဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲကုတရားအထုတ်တဲ့အခါကာလမှာအခက်ခဲဆိုတာတွေ့သလားမတွေ့ဘူးလားတွေ့နေတာပဲဘုန်းကြီးတို့အဟံကြားလေးတွေ့တာပဲတရားအထုတ်ရင်နောက်ရှိသေးဆိုတာတွေ့တာဒါလေးတွေကိုဘုန်းကြီးတို့ကသိခံမှုနဲ့ကြော်သွားရပါနဲ့ကြော်သွားရမှာလေဒီသိခံမှုနဲ့ကြော်လွားရမှာဖြစ်ပေါ်လာတဲ့ဝေဒနာလေးကိုလည်းသိခံပြီးရှုမှတ်သွားရမယ်။ဘေးကရှားလာတဲ့အတန်လေးကိုလည်းသိခံပြီးရှုမှတ်သွားရမယ် မိမိနဲ့အတူလေးပုဂ္ဂိုလ်ရဲ့အဆုံးပြေတာတွေတွေ့ရင်လည်းပဲအဲ့ဒါလေးကိုသိခံပြီးတော့ရှုမှတ်သွားရင်အားလုံးတော်မြောက်နိုင်သလားမတော်မြောက်နိုင်ဘူးလားဗျာ။ဒါကြောင့်အတ္တနာဇောရယဌာနပฏิမံသိတံအတ္တနာသောအတ္တကုတ္တတတိမာဒုက္ခံဘိက္ခုဝိဟာဟိတိဘေကဝိယတော်များဥစ္စေသာလူယောဘိက္ခုအချင်းယဟံဒီဝါယောဂီပုဂ္ဂိုလ်သည်အတ္တနာမိမိပြည်ပင်အတ္တနာမိမိကိုယ်ကိုဇောရယံဖြစ်ဖြင့်ဆုံးမအ၍ အတဏမိမိသင်အတဏမိမိကိုယ်ကိုပฏิမှန်သိတာစုံစမ်းသိမြင်ကုန်ရ၏ဘေကုယဟံသောတွန်ထိုးသင်သည်အတ္တဘုဒ္ဓောမိမိကိုယ်ကိုလုံခြုံစွာစောင့်ရှောက်ပြီးဖြစ်၍သတိမှခင်သောသတိရှိသည်ဖြစ်၍သာဂရိယာပတိလုံးစုံသောဣရိယာဘုဒ္ဓ၌ဒုက္ခချမ်းသာစွာဝိဟာယိတိနေယတံ ဣတိဤလိုဘုရားတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း